အခန်းကြီး73အငယ်1မှ9တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားကိုအလိုလျောက်ပရောဖက်ပြု၍ဟောပြောတတ်သောဤဒေလာအမျိုးပရောဖက်တို့တစ်ဖက်၌ဟောပြောလောသာရဖျား၏အမိန်တော်ကို နားထောင်ကြဟု သူတို့အားပြောလော အရှင်သာရဖျား မိန်တော်မူသည်ကားအဘဲအရာကိုမျှမမြင်ဘဲကိုစိတ်အလိုသို့လိုက်တတ်သော ပရောဖက်မိုက်တို့သည်အမင်္ဂလာရှိကြ၏။အိုဣသရေလအမျိုး၊သင်၏ပရောဖက်တို့သည်တော၌နေသောမြေခွေးနှင့်တူကြ၏။ဣသရေလအမျိုးသည်ထာဝရဘုရား၏နေ့ရောက်မှစစ်တိုက်၍ခံနိုင်မည်အကြောင်း၊သူတို့သည်မြို့ရိုးပျက်အပေါ်သို့တက်၍ပြုပြင်ခြင်းအမှုကိုမပြုဘဲနေကြ၏။အချည်းနှီးသောအရာကိုမြင်ကြပြီ။ထာဝရဘုရားစေလွှတ်တော်မမူဘဲ ထာဝရဘုရားမိန်တော်မူသည်ဟုဆိုလျက်လှည့်စား၍ပရောဖက်ပြုကြပြီ ကိုစကားပြည့်စုံမည်ဟုသူတစ်ပါးယုံစီခြင်းငှာပြုကြပြီငါမပြောဘဲထာဝရဘုရားမိန်တော်မူသည်ဟုတင်တို့ဆိုလျက်အချင်းဒီသောအရာကိုမြင်ကြပြီမဟုတ်လောလှည့်စား၍ပရောဖက်ပြုကြပြီမဟုတ်လောအငယ်၈မှ၁၆ ထိုကြောင့်အရှင်သာရဘုရားမိန်တော်မူသည်ကားသင်တို့သည် အချီးနှီးသောစကားကိုပြော၍မှုသာယူပါယုံကို မြင်သောကြောင့်ငါသည်သင်တို့တစ်ဖက်၌နေ၏အချီးနှီးသော အရာကိုမြင်၍မှုသာစကားကို ဟောပြောတတ်သောပရောဖက်တို့ကိုငါစည်းတားသဖြင့်သူတို့သည်ငါဤပရိသတ်စည်းဝေးရာသို့မဝင်ရကြဤဒေလအမျိုးဤစည်ရင်၌သူတို့အမိကိုမတွင်းရ ဣတရေလပြည်၌နေရာမချရငါသည်သာရဖျားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်ငြိမ်သက်ခြင်းမရှိတော်လဲငြိမ်သက်ခြင်းရှိသည်ဟုတင်တို့ဆိုလျက်ငါဤလူတို့ကိုလှည့်စားသောကြောင့်၎င်းတယောက်ကအုတ်ရိုးကိုတီလျက်တယောက်ကအင်္ဂရေနှင့်မွမ်းမံလျက်ပြုသောကြောင့်၎င်းထိုအုတ်ရိုးသည်ပြိုလဲမည်ဟုအင်္ဂရေနှင့်မွမ်းမံသောသူတို့အားပြောလော့ ပိုးရီလွှမ်းမိုးလိမ့်မည်ကြီးစွာသောမိုးသီးကြလိမ့်မည်မိုးသက်မုန်တိုင်းတိုက်ဖြက်လိမ့်မည်ထိုအုပ်ရိုးသည်ပြိုလဲပြီးမှတင်တို့မွမ်းမံသောအင်္ဂရေသည်အဘယ်မှာရှိသနည်းဟုတင်တို့အားသူတပါမေးလိမ့်မည်မဟုတ်လောထိုကြောင့်အရှင်သာရဘုရားမိန်တော်မူသည်ကားငါသည်အမျက်ထွက်၍တင်တို့အုပ်ရိုးကို မိုးသက်မုန်တိုင်းအဖျင်တိုက်၍ဖျက်မည်ငါဤဒေါသအရှိန်ကြောင့် မိုးရေလွှမ်းမိုး၍ကြီးစွာသောမိုးသည်နှင့်ဆုံးစေမည်ထိုတို့တင်တို့သည်အင်္ဂရေနှင့်မွမ်းမံသောအုပ်ယိုးကို မြေတိုင်အောင်ငါဖြိုချ၍အမြစ်ကိုလှန်ဖြင့်အုပ်ယိုးသည်လဲ၍ဖိမိလျက်တင်တို့သည် အသက်ဆုံးကြလိမ့်မည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုထိုအခါသိရကြလိမ့်မည်ထိုတို့အုပ်ယိုး၌၎င်းအင်္ဂရေနှင့်မွမ်းမံသော သူတို့၌၎င်း ငါသည်ကိုယ်အမျက်ကိုဖြေမည်အုတ်ရိုးမရှိဟု၍၎င်းအင်္ဂရေနှင့်မွမ်းမံသောသူသည်ဟုသောငြိမ်သက်ခြင်းမရှိသောအခါယေရုရှလင်မြို့အဖို့ငြိမ်သက်ခြင်းယူပါယုံကိုမြင်၍ဟောပြောသောဣရေလပရောဖက်များ မရှိကြဟု၍၎င်းသူတို့အားငါပြောမည်ဟုအရှင်သာရဘုရားမိန့်တော်မူ၏အငယ်၁၉မှ23ထိုမှတပံအချင်းလူသား ကိုအလိုလျောက်ပရောဖက်ပြုသောတင်ဤအမျိုးသမီးတို့တစ်ဖက်၌မျက်နာပြု၍အရှင်သာရဘုရား၏အမိန်တော်ကို ဟောပြောဆင့်ဆိုရမည်မှာအသက်ဝိညာဉ်တို့ကိုဖမ်းခြင်းကခတ်သိမ်းသောသူတို့၏နံပါတ်၌ခေါင်းအုံးကိုထည့်၍လူအကြီးငယ်တို့ခေါင်းပေါ်မှအုတ်ထုတ်တို့ကိုတင်ထားသော မိမတို့သည်အမင်္ဂလာရှိကြ၏ငါလူတို့၏အသက်ဝိညာဉ်ကိုဖမ်း၍ ကိုအသက်ဝိညာဉ်ကိုတေခြင်းမှကယ်ချွတ်ကြလိမ့်မည်လောမူယောဆန်တလက်စွန်းနှင့် မုံတစ်ဖက်ကိုရန်အံ့သောငါငါဤလူတို့တွင်ငါကိုရှုံချကြလိမ့်မည်လော မှုသာစကားကိုနားထောင်တတ်သောငါဤလူတို့အားမှုသာစကားကို ပြောသောအပြင်မတေအပ်သောသူတို့၏အသက်ကိုတတ်၍မရှင်အပ်သောသူတို့ကို အသက်ချမ်းသာ ပေးကြလိမ့်မည်လော ထိုကြောင့်အရှင်သာရဖျားမိန်တော်မူသည်ကား သင်တို့သည်အသက်ဝိညာဉ်တို့ကိုရအောင်ဘမ်းလျက်သုံးတတ်သောခေါင်းအုံးတို့ကိုငါသည်ရန်ဘက်ပြု၍သင်တို့နံပါးမှဆွဲနှုတ်ပြီးလျှင်၊သင်တို့ရအောင်ဘမ်းသောအသက်ဝိညာဉ်တို့ကိုငါလွှတ်လိုက်မည်။သင်တို့ဦးထုပ်တို့ကိုလည်းငါဆုတ်၍၊ငါ၏လူတို့ကိုသင်တို့လက်မှကယ်နှုတ်မည်။နောက်တဖန်သူတို့သည်အဘမ်းခံ၍ သင်တို့လက်သို့မရောက်ရကြ။ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည်။ငါမညှိုးငယ်စေသော လူကောင်းတို့ကိုသင်တို့သည်မုသာစကားအားဖြင့်ညှိုးငယ်စေသောကြောင့်၎င်း၊လူဆိုးတို့သည် ဆိုးသောလမ်းကိုမရှောင်စေခြင်းငှါအသက်ချမ်းသာပေး၍၊သူတို့ကိုခိုင်မာစေသောကြောင့်၎င်း၊နောက်တဖန်သင်တို့သည် အချည်းနှီးသော အရာကိုမမြင်ရကြ ပရောဖက်ပြု၍မဟောရကြငါဤလူတို့ကိုတင်တို့လက်မှငါကယ်နှုတ်မည်ငါသည်သာရဘုရားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်ဟု မိန်တော်မူ၏